ခန်းကြီး15အငယ်1မှ9တပန်းရှမွေလကသာရဘုရား၏လူဣဒရေလအမျိုးကိုအုပ်ဆိုးစေခြင်းဟာတင့်ကိုဘေးသိက်ပေးမိအကြောင်းငါကိုအထက်ကဆေလွတ်တော်မူသည်ဖြစ်၍ယခုမှသာရဘုရား၏စကားတော်ကို နားထောင်လော့ကောင်းငင်ဘိုးကြီးအရှင်သာရဘုရားမိန်တော်မူသည်ကားအေဂုတုပြည်မှထွက်လာသောဣဒရေလအမျိုး၌အာမလက်အမျိုးပြုသော စီတာချင်းအမှုကိုငါမှတ်လျက်ရှိ၏ ယခုသွား၍ထိုမျိုးကိုလှုပ်ကြံလော့နှမျောခြင်းမရှိဘဲရှင်းရှင်းဖြစ်စီ၍ယောက်ျားမိန်းမသူငယ်နှုတ်ဆုမှဆ၍သိုးနွားကလအုပ်မြဲတို့ကိုတတ်လို့ဟုရှောလူအားဆင့်ဆိုသည့်အတိုင်းရှောလူသည် လူတို့ကိုစုဝေးစေ၍တေလိမ်မြို့မှစည်ရင်ယူသည်ဖြင့်ခြေတယ်သူရဲ့နှစ်သိန်းယူရစစ်သူရဲ့တထောင်ရှိကြ၏ရှောလူသည်လည်းအာမလက်မြို့သို့စစ်ချီ၍ဂျိုင်း တက်ချပြီးမှခေနိလူတို့ရှိရာသို့ဆေလွတ်လျက်တင်တို့ကို အာမလက်လူတို့နှင့်အတူငါဖျက်ဆီးမိဟုစိုးရင်စရာရှိသောကြောင့်သူတို့အထက်ကထွက်သွား၍နေရာပြောင်းကြလော့ဤဒေလံအမျိုးသားတို့သည်အေဂရုပြည်မှထွက်လာသောအခါတင်တို့သည်ယေရှုပြုကြပြီဟုမှားလိုက်သည့်အတိုင်းခေနိလူတို့သည် အာမလက်လူတို့အထက်ကထွက်သွားကြ၏ရှောလူသည် အဝိလမြို့မှဆ၍အေဂရုပြည်တစ်ဖက်တစ်ချက်၌နေသောရှုရမြို့တိုင်အောင်အာမလက်လူတို့ကို လုတ်ကြံလေ၏အာမလက်ရှင်မင်းအာဂတ်ကိုအရှင်ဖမ်းမိ၏လူအပေါင်းတို့ကိုဒဏ်ဖြင့်ရှင်းရှင်းဖျက်ဆီးလေ၏တို့အတွင်ရှောလူနှင့်လူများတို့သည်အာဂတ်မင်းနှင့်တကွတိုးနွမ်းအမျက်အလတ်ဆူသောတိုးတငယ်ကောင်းသောဥစ္စာရှိသည်များကိုနှမျော၍ ရှင်းရှင်းမဖြစ်စည်းကြအတုံးမဝင် ရုပ်မာသောဥစ္စာ ရှိသမျှကိုသာရှင်းရှင်းဖြစ်စည်းကြ၏အငယ်တစ်မှ19ထာဝရဘုရား၏နှုတ်ကပတ်တော်သည်ရှမွေလသို့ရောက်လာ၍ငါသည်ရှောလူကိုရှင်မြင်အရာ၌ခံထားသည့်အမှုကြောင့်နောင်တရ၏သူသည်ငါ၏ပညာတို့ကိုမကျင့်ငါနောက်သို့မလိုက်လမ်းလွဲပြီဟုမိန်တော်မူ၏ ရှမွေလသည်ဝမ်းနည်း၍တညလုံးထာဝရဘုရားအားဟစ်ကြော်ပြီးလျှင်နာနဲ့စောစောထ၍ရှောလူကိုကြိုးဆိုခြင်းငှာတွားသောအခါရှောလူသည်ကရမေလမြို့သို့ရောက်၍အောင်တိုင်ကိုစိုက်ပြီးမှလှဲ့လေသဖြင့်ဂိလဂါလမြို့သို့လွန်သွားကြောင်းကို ကြားသောကြောင့်ရှောလူရှိရာသို့တွားလေ၏ရှောလူကလည်းသာရဖျားသည်ကိုရော့ကိုကောင်းချီးပေးတော်မူပါစေသော အကျွန်ုပ်သည်ထာဝရဘုရားအမိန်တော်တိုင်းပြုပါပြီဟုဆို၏ရှမွေလကလည်းတို့ဖြစ်လင်ငါကြားရသောတိုးမြည်တံနွားမြည်တံကအဘယ်သို့နည်းဟုမေးတော်ရှောလူက အာမလက်ပြီမှဆောင်ခဲ့ပါပြီလူများတို့သည်ကိုရောဤဘုရားသခင်ထာဝရဘုရားအားရစ်ပူဇော်လိုသောငါအကောင်းဆုံးသောတိုးနွားတို့ကိုနှမျော၍ကျွင်းသောအရာရှိသမျှတို့ကိုရှင်းရှင်းဖျက်ဆီးပါပြီဟုဆို၏ ရှမွေလကလည်းနေပါဦးလောမနေ့ညမှာသာရဖျားမိန်တော်မူသောစကားကို ပြန်ပြောပါမည်ဟုရှောလူအားဆိုလျင်ရှောလူက ပြောပါတော့ဟု ဆို၏ရှမွေလကလည်းတင်ဒီကိုအထင်တိုင်းငယ်သောသူဖြစ်လျက်ပင်ဤဒေလအမျိုးတို့၏အထွတ်သို့ရောက်၍ဤဒေလရှင်မြင်အရာနှင့်သာရဖျားဘိသိက်ပေးတော်မူသည်မဟုတ်လောအငယ်၁၈မှ 24ထာဝရဘုရားကတော်လောအပြစ်များသောအာမလက်အမျိုးသားတို့ကို ရှင်းရှင်းဖျက်ဆီးလောမဖျက်ဆီးမီတိုင်အောင်စစ်တိုက်လောဟုတင့်ကိုဝေသော အရတ်သို့ဆေလွတ်တော်မူ၏တို့ဖြစ်၍တင်ဒီထာဝရဘုရား၏အမိန်တော်ကို နားမထောင်ဘဲရန်သူ၏ဥစ္စာကို လူယူ၍ထာဝရဘုရားရှေ့တော်၌ဤဒုစရိုက်ကိုအဘဲကြောင့်ပြုပြီးတနည်းဟုပြောဆိုတော် ရှောလူကအကျွန်ုပ်သည်သာရဘုရား၏အမိန်တော်ကိုဧကံအမှန်နားထောင်ပါပြီသာရဘုရားစေခိုင်းတော်မူသောလမ်းသို့လိုက်ပါပြီအာမလက်ရှင်ဘီအာဂတ်ကိုဆောင်ခဲ့၍အာမလက်အမျိုးသားတို့ကို ရှင်းရှင်းဖျက်ဆီးပါပြီတို့ရတွင် လူများတို့သည်ဂိလဂါလမြို့၌ကိုရောဤဘုရားသခင်သာရဘုရားအားရစ်ပူဇော်လိုသောငါလူယူသောတိုးနွားရှင်းရှင်းဖြစ်စည်းအပ်သောအရာ အကောင်းဆုံးတို့ကိုသိမ်းယူကြပါပြီဟု ပြောဆိုပြန်၏ရှမွေလကလည်းထာဝရဘုရား၏အမိန့်တော်ကိုနားထောင်ခြင်း၌အာရတော်မူကဲ့သို့မိရှုရရစ်အဆရှိသောရစ်မျိုးတို့ကို ပူဇော်ခြင်း၌အာရတော်မူမည်လောအလိုတော်တို့လိုက်ခြင်းသည်ရစ်မျိုးထက်တာ၍ကောင်း၏နားထောင်ခြင်းသည်တိုးထီးစီဥထက်တာ၍ကောင်း၏ညင်းဆန်သောသဘောသည်နတ်ဆိုးနှင့် ပေါင်းခြင်းကဲ့သို့၎င်းခိုင်မာသောသဘောသည်ဘေဒင်တစားကိုတုံးခြင်းကဲ့သို့၎င်းအပြစ်ကြီး၏တင်သည်သာရဖျား၏စကားတို့ကိုပယ်သောကြောင့်သာရဖျားသည် ရှင်မြင်းအရာကိုနှုတ်၍တင့်ကိုပယ်တော်မူပြီးဟုဆို၏ရှောလူကလည်းအကျွန်ုပ်သည်ပြစ်မှားပါပြီ လူများကိုကြောက်၍သူတို့စကားကိုနားထောင်သောကြောင့်ဒါရဖျား၏အမိန်တော်ကို၎င်း ကိုရော၏စကားကို၎င်းလွန်ကျူးပါပြီအငယ်25မှ35အကျွန်ုပ်အပြစ်ကိုတီးခံတော်မူပါအကျွန်ုပ်သည်ကိုရော၏ဘုရားသခင်သာရဘုရားကို ကိုးကွယ်မိအကြောင်း အကျွန်ုပ်နှင့်အတူပြန်လာပါဟု တောင်းပန်တော်လဲရှမွေလကတင်နှင့်အတူငါမပြန်တင်ဤသာရဘုရား၏အမိန့်တော်ကိုပယ်သောကြောင့်သာရဘုရားသည်ဣဒရေလရှင်မြင်းအရာကိုနှုတ်၍ တင့်ကိုပယ်တော်မူပြီဟုရှောလူအားဆိုပြီးမှလှဲ့သွားသောအခါရှောလူသည်ရှမွေလ၏ဝတ်လုံစွန်းကိုကင်ဆွဲ၍ဝတ်လုံဆုပ်လေ၏ရှမွေလကလည်းယနေ့သာရဖျားသည်ဣဒရေလနိုင်ငံကိုတင်မှ ဆုပ်ယူ၍တင့်ထက်ကောင်းသောတင်၏အိမ်နီးချင်းအားပေးတော်မူပြီးထိုမှတပါဣဒရေလအမျိုး၏အစွမ်းတတ္တိဖြစ်သောဖျားသည်မှုသာတုံခြင်း နောင်တရခြင်းနှင့်ကင်းလွတ်တော်မူ၏။နောင်တရအံ့သောငါလူဖြစ်တော်မမူဟုဆိုသောရှောလူကအကျွန်ုပ်ပြစ်မှားပါပြီ။သို့တော်လည်းအကျွန်ုပ်အမျိုးသားချင်းအသက်ကြီးသူတို့ရှေ့၌၎င်းဣဒရေလအမျိုးရှေ့၌၎င်းအကျွန်ုပ်၏ဂုံတွေကိုမဖြတ်ပါနှင့်အကျွန်ုပ်သည်ကိုရော၏ဖျားသခင်သာရဖျားကို ကိုးကွယ်ရမည်အကြောင်း အကျွန်ုပ်၏တူပြန်လာပါဟု တောင်းပန်သည့်တိုင် ရှမွေလသည်ရှောလူနောက်သို့လိုက်၍ရှောလူသည်သာရဘုရားကိုကိုးကွယ်လေ၏ထိုအခါရှမွေလက အာမလက်ရှင်ပြန်အာဂတ်ကိုငါထံသို့ခေါ်ခဲ့ကြဟုဆိုသည့်တိုင်အာဂတ်ကတေဘေးသည်စင်စစ်လွန်သွားပြီဟုဆိုလျက်ရှင်လန်းစွာလာ၏ရှမွေလက မိမများတို့သည်တင်းဓာကြောင့်တားဆုံးတဲ့ကဲ့သို့ သင်၏အမိသည်သားဆုံးသောမိမဖြစ်ရမည်ဟုဆိုလျက်ဂိလဂါလမြို့မှသာရဖျားရှေ့တော်၌အာဂတ်ကို အပိုင်းပိုင်းဖြတ်စေ၏ထိုနောက်ရှမွေလသည်ယာမမြို့သို့တွား၍ရှောလူသည်မိမိနေရာဂိဗာမြို့နန်းတော်သို့ပြန်သွားလေ၏ရှောလူအနိစ္စမရောက်မီတိုင်အောင် ရှမွေလသည် နောက်တပံအကြည့်ရှုမလားတို့ရတွင် ရှမွေလသည်ရှောလူအတွက်စိတ်မတန်ညီးတွားလျက်နေ၏ဟာဝရဖျားသည်ရှောလူကိုဣဒရေလရှင်မြေအရာ၌ခံထားသောအမှုကို နောင်တရတော်မူ၏